down. တမာရီကိုပညာဂုဏ်တို့ကိုအာရုံပြု၍ရိုသေစွာရှ िख ိုးကြောကြပါကုန်တော့။ဩဘာ Sound တာတိယံပိဗုဒ္ဓံတရဏံကိသာမိတာတိယံပိဓမ္မံတရဏံကိသာမိတာတိယံပိသံဃံတရဏံကိသာမိတတိယံပိဗုဒ္ဓံတရဏံကိသာမိတတိယံပိဓမ္မံတရဏံကိသာမိတတိယံပိသံဃံတရဏံကိသာမိအာဝနာကမ္မနံပရိဘုံနံအမဘန္ဒီပါရှင်ဗျာပါဏတိပါဏာ Without it, they are ယေနဗဟာယေနဝေရဏိသိက္ခာရံသမာရိယာမိမြင့်မြတ်ရလဲမနေပဲစိတ်ဆွဲရှောင်ခြင်းမီမေတ္တာသမကတိနာစေတတာသဗ္ဗဘာနာဘူလေတုပရိရောဝိဟာရဏံသမာတိယာမိတတဝါမြမေတ္တာပွားပြန်ထားနေ ဣဒံမေပုညံဣဒံမေပုညံအာတဝတယံအာတဝတယံဝဟံ আমরা এখানে ဆိုတာအသိဉာဏ်ရဲ့လုပ်ငန်းဖြစ်တာအာယုံကိုသိတဲ့အခါမှာတာမန်ပုဂ္ဂိုလ်တွေရဲ့သိမှုထက်ကျော်တက်ပြီးတော့မင်္ဂန်စွာသိနိုင်တာကတော့ဝိပဿနာအာယုံဝိပဿနာမှဝိပဿနာဉာဏ်ကြမှအာယုံကိုမင်္ဂန်စွာသိနိုင်တယ်။အသိဉာဏ်ရှိတဲ့ပုဂ္ဂိုလ်ကအာယုံကိုသိတာကတ အသိဉာဏ်မရှိသောပုဂ္ဂိုလ်ကအာယုံကိုသိတာကတမျိုးအာယုံကိုသိခြင်းအဲ့ဒီအာယုံကိုသိတဲ့ဉာဏ်ပေါ်မှာမူတည်ပြီးတော့အာယုံဤသဘောမှန်ကိုသိတာလားမသိဘူးလားအာယုံကလိမ်ထားသမျှသိနေတာလားအခုဘုန်းကြီးတို့မြင်နေသိတာပဲလေအားလုံးမြင်နေသိလိုက်တာပဲ အတိညာပါသောအတိနာအတိညာမပါတဲ့အတိနာကြားတယ်သိတယ်အတိညာပါသောအတိနာကြားတယ်ဆိုတာရူပါယုတတ္ထာယုဒီအာယုဒီကြောင့်ဖြစ်ပေါ်လာတဲ့ဉာဏ်နဲ့တရားတွေပေါ်မှာသိတဲ့အတိညာကလည်းပဲဘယ်လိုသိကြလို့ပေါ့အတိညာရှိသူရဲ့သိမှုအတိညာမရှိတဲ့ပုဂ္ဂိုလ်ရဲ့သိမှု တနည်းအားဖြင့်ဘဝနာဉာဏ်ရှိသူရဲ့သိမှုနဲ့ဘဝဉာဏ်ဘဝနာဉာဏ်မရှိသူရဲ့သိမှုကွာကွာမြင်နေဘဝနာဉာဏ်မရှိတဲ့ပုဂ္ဂိုလ်ကတန်းပြီးတော့ငါမြင်နေဖြစ်တာပဲဟုတ်တယ်မလားတန်းပြီးတော့ငါမြင်နေဖြစ်တာပဲမြင်လိုက်တာနဲ့လူကိုမြင်နေ လူထက်ပိုပြီးတော့ယောက်ျားကိုမြင်တယ်အရိတဲ့ပိုပြီးတော့ငါပိုင်နေဣတံမမဣတောဟမတမိဣတောမိအတ္တငါပိုင်နေငါမြင်နေငါဥစ္စာပဲလူပထမဆုံးလူကိုမြင်နေကဲဒါရိုးရာမြင်နေကြအမြင်နော်မြင်လိုက်တဲ့လူကိုမြင်နေ လူကိုမြင်ရကနေယောက်ျားကိုမြင်တယ်မိန်းမကိုမြင်တယ်အဲ့ဒီကနေတစ်ဆင့်တိုးပြီးတော့ငါမိန်းမလို့မြင်တယ်ငါယောက်ျားလို့မြင်တယ်ငါသားလို့မြင်တယ်မြင်ပုံကလေယူရခြင်းတွေပါဘဝနာဉာဏ်မရှိဘူးဆိုဒီတိုင်းပဲမြင်တာပဲပေါ့လားနော်နောက်ကမြင်နေအဲ့ဒီကဧတံမမဧတောဟာမတဧတောမိတ္တ အဲ့ဒီပုံမှာအခြေခံသွားတာပဲနာငါဥစ္စာကိုအခြေခံသွားတယ်လေမြင်လိုက်တာနဲ့နာမြင်တယ်ငါဥစ္စာပဲပဲရမစို့မြင်လိုက်တာနဲ့ငါမြင်တယ်ငါငါဥစ္စာပဲဆိုတော့ဘဝနာဉာဏ်မရှိသူရဲ့အမြင်ကဒိဋ္ဌိတဏပါသောအမြင်ဘဝနာဉာဏ်မရှိဘူးဆိုရင်မြင်လိုက်တာနဲ့ဒိဋ္ဌိပါတယ် တဏှာပါတယ်မျက်လုံးလေးတစ်လုံးပြလိုက်တာနဲ့ဘာတွေဝင်လာမျက်လုံးတဲ့ဒိဋ္ဌိတဏှာတွေဝင်မလာဘူးလားမျက်လုံးလေးဖွင့်လိုက်တယ်မျက်လုံးလေးတစ်လုံးဖွင့်လိုက်တာနဲ့တချို့ကပြောတယ်လေဒီလိုတော့ဘာအကုသို့မှမလုပ်ဘူးတဲ့သူများကလည်းမကောင်းကြဘူးနော်မကောင်းတာဘာမှမလုပ်ဘူးတရားအထုတ်ဆရာမလုပ်ဘူး သိတရားအားထုတ်ဆရာမလို့ဘူးဆိုတဲ့ပုံကမျက်လုံးနဲ့တစ်လုံးဖွင့်ကြည့်လိုက်စမ်းပါဖွင့်လိုက်တာနဲ့ပါလေဝင်လာမနဲ့ဘိုးလေးကလေးကဖွင့်လိုက်လေဒိဋ္ဌိငါဆိုတာအမြင်မဝင်လာဘူးလားငါထအောင်ပါဟုတ်ငါဆိုတာမဝင်လာတာပဲငါအပေါ့သွားအောင်ပါမျက်နှာသိအောင်ပါဆိုကိုကိုကိုတွေ့တာတဲ့တဏှာစိတ်ကနေခိုင်းလိုက်တာ မျက်နှာတွေ့ရတယ်ဟလာပေါ်လေးသွားရတယ်စားစားဒီစားရတယ်ကဲအဲ့စားတဲ့ခန္ဓာတော့လေကိုကြိုက်တာစားသလားမကြိုက်တာစားသလားတနေ့လုံးမနဲ့မိုးလေမျက်လုံးဖွင့်တာနဲ့ဝင်လာလိုက်တဲ့ဒိဋ္ဌိတဏမာနစားတော့လေမာတယ်ပဲစားတော့ဒိဋ္ဌိတဏမာနကျင်ကြီးကျင်ငယ်ဆွမ်းတယ်လေဒီစိတ်ပဲဟုတ်ပါ ဝင်လိုက်ခံမှာအကုသိုလ်တွေတစ်နေ့လုံးဝင်နေတာတစ်နေ့လုံးဝင်နေတာလေဝါနာဉာဏ်မပါဘူးအာယုတစ်ခုကိုကြည့်တဲ့အခါမှာဘဝနာဉာဏ်ရှိတဲ့ပုဂ္ဂိုလ်ကမြင်တာနဲ့ဘဝနာဉာဏ်မရှိတော့ပုဂ္ဂိုလ်ကအာယုကိုသိတာနဲ့တခြားစီပဲပေါ့နော်ဘဝနာဉာဏ်ရက်တန်လေးလေး သိမှုဟာလည်းပြောင်းလဲလာနေတယ်ပေါ့ဟုတ်လားပေါ့ဘောနာဉာဏ်ယတန်လေးလေးသိမှုကပြောင်းလဲလာတယ်အဲဘောနာဉာဏ်ယတန်တဲ့ပုဂ္ဂိုလ်တွေကြတော့မြင်တယ်ချက်ချင်းသိလိုက်တယ်အစင်းကိုပဲမြင်တာပုဂ္ဂိုလ်မဟုတ်ဘူးတတ္တဝါမဟုတ်ဘူးအစင်းရုပ်ကိုမြင်တာ မြင်တာကလည်းငါပဲငါကပဲမြင်တာပဲဆိုရတာသိပြီးတော့ယုတ်တဲ့နာနာနာကမြင်တာပဲယုတ်အာယုကိုမြင်တာလားနာအာယုမြင်တာလားကဲဒီလိုဖြစ်လာတယ်နော်ယုတ်နဲ့တန်လို့ဒီလိုမြင်လာတာကတော့အတိညာတိုးတက်တဲ့ဘဝညာဘဝနာညာဘဝနာညာရှိတဲ့လူတွေရဲ့မြင်ပုံ ဘောလံဉာဏ်ရှိတဲ့လူရဲ့မြင်ပုံကတော့ကြည့်လိုက်တယ်မြင်လိုက်တယ်အစင်းမြင်နေကြားတယ်အတန်ကိုသာကြားတယ်အဲ့ဒီအစင်းတဲ့မပို့အောင်ဂရုစိုက်နိုင်တယ်ဉာဏ်ကအဲ့ဒီအစင်းတဲ့မပို့တော့ဘူးဝဏ္ဏဉာဏ်ရှိတဲ့ပုဂ္ဂိုလ်ကလူလို့မမြင်ဘူးယုံနာလို့မြင်တာလေဒီပါနော်အာယုကလည်းယုံနေနာပဲ ကြည့်တာကလည်းယုံနဲ့နာပဲယုံနဲ့တို့ရဲ့လုပ်ငန်းသူတို့ရဲ့အကြောင်းကျိုးဆက်နွယ်ပုံနဲ့တကွအကြောင်းနဲ့တကွသိတယ်ဒီတိုင်းကြီးပဲဟိုကလည်းယုံနဲ့ပဲဒီကလည်းယုံနဲ့ပဲဟိုကအာယုရှိလို့ဒီကမြင်တဲ့စိတ်ဖြစ်တာလို့အကြောင်းကျိုးပါတွဲပြီးတော့သိတာအကြောင်းကြောင့်အကျိုးဖြစ်နေတဲ့အရာတွေကြီးပဲ အကြောင်းမပါဘဲနဲ့ဖြစ်တဲ့အရာရဲ့လို့မရှိဘူးအကြောင်းကင်းပြီးဖြစ်သောအရာရဲ့လို့မရှိငါလွတ်လို့ဖြစ်တာတွေဘာမှမရှိအကြောင်းကြောင့်ဖြစ်နေတဲ့အကျိုးတရားတွေပဲရှိတာအကြောင်းကင်းပြီးတော့ဘာမှမဖြစ်ဘူးလို့စိတ်ကအလိုလိုလက်ခံလာတယ်ပေါ့နော် အာယုံကိုမြင်တဲ့အမြင်ကဘဝနာရှိသူရဲ့အမြင်နဲ့ဘဝနာမရှိသူရဲ့အမြင်ကွာခြားချက်ကိုကြည့်လေဘဝနာမရှိသူကမြင်လိုက်ကြတဲ့ကူကအမြင်ကမှားသလားမှန်သလားအမြင်မှားတယ်အမြင်မှားတာနဲ့အယူဆတွေမှားသွားတယ်တွေးခေါ်ပုံတွေမှားသွားတယ်ဆုံးဖြတ်ချက်တွေမှားသွားတယ် မှားတန်လျာမှာနေနေတာသူကနော်မြင်ပုံကမမှန်တော့ဘူးဆိုတာနဲ့အမြင်မှားတယ်အတွေးပေါ်မှားတယ်အယူဆမှားတယ်ဆုံးဖြတ်ချက်တွေမှားတယ်မာယုံပဲဆိုရင်တော်သေးတယ်လေအမြင်မာယုံပဲအယူဆမာယုံပဲလို့ဆိုရင် တော်သေးတာ အဲ့ဒီအမြင်မှအယူဆမှအတွေးခေါ်မှဆုံးဖြတ်ချက်မှအာထုတ်မှုတွေမှားမယ်မိစ္ဆာပတိမိစ္ဆာသမာဓိဆိုတာရှိတယ်မလားမိစ္ဆာဝေမဆိုတာလေနော်အလွဲသိပြီးအာထုတ်နေတာမျိုးပေါ့အလွဲကြီးအာထုတ်နေတာမျိုးမှားယုံလေးပဲဆိုရင်တော်သေးတာပေါ့အဲ့ဒီအမှားကဘယ်ပို့နိုင်လဲ ပယ်အပယ်ပို့နိုင်တယ်လေဟုတ်တယ်မလားအဲ့ဒီအတွေးအကုန်မှားလိုက်တယ်အယူဆမှားတယ်မဟာယာကနေပြီးတော့ကိလေသာတွေဖြစ်တယ်ခုနပြောတဲ့ဒိဋ္ဌိတဏမာနဒါတွေဖြစ်လာမှဖြစ်ဘူးလားမှားပြီမြင်နာမှားပြီဘဝနာဉာဏ်မရှိသောပုဂ္ဂိုလ်တို့ရဲ့အမြင်ဟာအမြင်မှားအမြင်မှားကနေအတွေးခေါ်မှာအယူဆမှား အဲ့ဒါမားတာတွေကဘယ်လိုဖြစ်ဘယ်လိုကိုဖြစ်စေရုံဆိုတော့ဒိဋ္ဌိတဏှာမာနကိုဖြစ်စေတယ်အမြင်မှားခြင်းအယူဆမှားခြင်းအတွေးခေါ်မှားခြင်းကြောက်ရွံ့ကောင်းတာမကောင်းဘူးလားဒါကြောင့်မို့လို့ဘဝနာဉာဏ်မရှိတဲ့ပုဂ္ဂိုလ်နဲ့ဘဝနာဉာဏ်ရှိသောပုဂ္ဂိုလ်ရဲ့မြင်ပုံတွေဟာအများကြီးกว่าတယ်ဘဝကိုလက်ခံပုံ လောကကိုတွေးပုံပုံတည်ပုံအများကြီးกว่าမกว่าဘူးလားဒါကြောင့်မို့တရားစကားနဲ့ပြောရင်တော့တရားအာမထုတ်သေးတဲ့ပုဂ္ဂိုလ်တွေကလောကကိုမြင်ပုံနဲ့တရားအာထုတ်ပြီးတရားအာထုတ်ပြီးတယ်ဆိုတာဆေစကံတော်လုပ်ပြီးတဲ့ပုဂ္ဂိုလ်ပြောတာမဟုတ်ဘူးเนาะတရားအာထုတ်တဲ့အသိဉာဏ်ဖြစ်အောင်အာထုတ်ပြီးသောပုဂ္ဂိုလ်ဒီလိုပြောပါရမယ်တို့တရားအားသာထုတ်တာလေနာမည်အာထုတ်တာရှိတာ နာမည်လောက်အားထုတ်တဲ့အသိဉာဏ်ဘဝနာမယဉာဏ်မဖြစ်ဘူးဉာဏ်မမီတဲ့ပုဂ္ဂိုလ်ရှိတာပေါ့အားသာအားထုတ်တယ်ဉာဏ်မမီဘူးဆိုရင်တော့ဘာမှပြောင်းလဲမှာမဟုတ်ဘူးဘဝနာမယဉာဏ်ဘဝနာဉာဏ်ရင့်တန်ပြီးတော့မှအဆင့်တန်းတစ်ခုအထိတည်သွားတဲ့ပုဂ္ဂိုလ်တွေကြတော့တဲ့အမြင်ကလည်းမှန်တယ်အတွေးကလည်းမှန်တယ် အယူဆလည်းမှန်တယ်ဆိုတဲ့ခါကျတော့ဒီအာယုံကိုသဘောပေါက်တဲ့ခါမှာမြင်တိုင်းမြင်တိုင်းကြားတိုင်းကြားတိုင်းသိတိုင်းသိတိုင်းထိတိုင်းထိတိုင်းစားတိုင်းစားတိုင်းနံတိုင်းနံတိုင်းဘလို့ပဲဖြစ်ဖြစ်အာယုံဤပါကိုသိပါလာတယ်သဘောအမှန်ကိုသိပါလာအာယုံဤသဘောအမှန်ကိုသိလာမှာ အာယုဤသဘောမှန်ကိုသိခြင်းအာယုဤသဘောအမှန်ကိုမသိခြင်းအာယုရဲ့သဘောအမှန်ကရှိပြီးသားဒါပေမဲ့ဘုန်းကြီးတို့ကအဲ့ဒီအာယုဤသဘောအမှန်အနစ်အသာအမှန်ကဘာလဲဆိုတာကိုမရောက်ဘူးပေါ့ရောက်အောင်အသိဉာဏ်ကမပို့ဘူးမကြည့်နိုင်ကြည့်အားမကောင်းဘူးမြင်အားမကောင်းတဲ့ခါကျ အာယုံကိုကိုယ်မြင်ခြင်းသလိုထင်ခြင်းသလိုထင်တယ်အမှန်တိုင်းမြင်တာမဟုတ်အမှန်တိုင်းမမြင်တဲ့ရွေးကတော့အမြင်မှားပဲအမြင်မှားလိုက်ကနဲ့အတွေ့ခေါ်မှားပဲယူဆမှားပဲအမြင်မှားတာနဲ့အတွေ့ခေါ်မှားတာဟာမိစ္ဆာဒိဋ္ဌိမိစ္ဆာသင်္ကပ္ပပေါ့တမာဒိဋ္ဌိဤဆန့်ကျင်ဘက်တွေဖြစ်မသွားဘူး နော်တမာဒိဋ္ဌိဤဆန့်ကျင်တဲ့တမာသင်္ကပ္ပဤဆန့်ကျင်တဲ့ဖြစ်သွားတယ်အမြင်မှားခြင်းအတွေ့အကြုံမှားခြင်းအယူဆမှားခြင်းကြောက်စရာကောင်းတယ်နော်အဲ့ဒီကနေပြီးတော့တန်တရာလေးလေပြီးတော့တန်တရာကမထွက်နိုင်တော့ဘူးထပ်ထပ်လေးလေးလေးကိုအကြောင်းနေဖြစ်တယ်ဘုန်းကြီးတို့ကဒီ ဒုက္ခတန်တရာကြီးတွေကထွက်ချင်တာဒီလောကတလံမြတ်လောက်ရှိတဲ့ဒီလောကကြီးကိုလည်းဒုက္ခတန်တရာလို့ဒီလိုမြင်ဖို့လိုလားမလို့တန်တရာဆိုတာတခြားပြောတာမဟုတ်ဘူးလေတလံမြတ်လောက်ရှိတဲ့ဤခန္ဓာကိုယ်ကြီးမရမနာလေပတ်ပြီးတွားနေတာကိုလည်းဘာလို့ခေါ်လဲတန်တရာလို့ခေါ်တာခန္ဓာတို့အဆက်မပြတ်ဖြစ်ခြင်းကိုပါ တဏ္ဍာခန္ဓာအဆက်မပြတ်ဖြစ်တယ်ဆိုတာနဲ့ဒုက္ခအဆက်မပြတ်ဖြစ်တယ်ဆိုတာတူလားမတူတူတူပဲခန္ဓာကအဆက်မပြတ်ဖြစ်နေသေးပြီဒုက္ခကလည်းအဆက်ပြတ်အောင်မှာမဟုတ်ဘူးဒါကြောင့်မို့ခန္ဓာချုပ်ငြိမ်ရွတ်သိမ်းတဲ့နိဗ္ဗာန်လို့ဒီလိုခေါ်တာပေါ့ခန္ဓာချုပ် ပြီးတော့ငြိမ်းသွားတဲ့နိဗ္ဗာန်ကိုရအောင်သွားဖို့လိုတာပေါ့အဲ့ဒါကဘယ်ဘုံမှာအခြေခံမှမြင်သွားလို့ရမလဲအတိမံအမြင်မှအတိဘုံမှာအယူဆမှအဲ့ဒီဘုံမှာသွားရအဲ့ဒါဟာမက်ကင်၈ပါးလို့ခေါ်တယ်နော်ဘဝနာမယဉာဏ်ဖြင့် သိမြင်နိုင်အောင်ဘာကိုထူထောင်ရမလဲမက်ခင်၈ပါးကိုထူထောင်ရမယ်နော်မက်ခင်၈ပါးကအင်အားပြည့်လာပြီဆိုတော့ဘဝနာမယဉာဏ်အင်အားကောင်းလာပြီဆိုအာယုဤသဘောအမှန်ကိုမြင်ရမယ်အာယုဤသဘောအမှန်ကိုမြင်ခြင်းအာယုဤသဘောအမှန်ကိုမ 地之所以开达罗，吉利达地巴江悉达罗，阿尤古地母玛勒玛嘎地悉达勒，好啦，大家明白的呢，阿土的卡玛。အာယုဤသဘောမှန်တည်မှုကိုအရင်သိစပါတယ်။လောဘဒေါသမောဟမမာနာဆိုတဲ့ကိလေသာတွေကို ပယ်ရှားတဲ့နေရာမှာဒီကိလေသာတွေကအတုကြောင့်ဖြစ်တော့အာယုံကြောင့်အာယုံကိုဘဝနာမယဉာဏ်မပါဘဲလက်ခံခဲ့တဲ့အတွက်ကြောင့်အတိမာခြင်းအမြင်မာခြင်းအယူဆမာခြင်းဆိုတဲ့ဝိပ္ပန္နတတရားဤကြီးပဲမိမိတဏ္ဍာမှာလွမ်းမှုကြီးစိုးနေတာပေါ့နော် ဝမ်းမိုးတယ်ကျေးဇူးပဲ။ဒါကြောင့်လူတွေကတွေးတာတွေခေါ်တာတွေပြောတာတွေဆိုတာတွေဆိုအမားတန်တလာတွေမှာပြောနေဆိုနေကြတာလေ။ကြောက်စရာကောင်းတော့ကောင်းတာ။အဲ့တော့လောကထဲမှာငါမှန်တယ်ဆိုတဲ့ဟာကိုထင်လို့မှန်တယ်အထင်အထင်မှန်နေနဲ့ပွားနေတာ။တကယ်အမှန်တရားကဘဝနာမရညာမှာပဲရှိတယ်။ကိုယ့်ကိုယ်ကိုမြင်ပြီလား။ ကိုဘဝရှင်တန်ကိုစနစ်ကဘယ်ထဲမှာသွားလဲဝိပ္ပန္နာတထဲသွားတယ်အမားတန်ရာထဲမှာရှိနေတာမှန်မှန်ကိုတွေးတာမှန်တယ်လို့ထင်တယ်နော်ငါပြောတာမှန်တယ်ငါတွေးတာမှန်တယ်ငါလုပ်တာဟုတ်တယ်ငါစဉ်းစားတာဟုတ်တယ်အဲ့ဒါတွေကလေဘဝနာမရဲ့ဉာဏ်မဖြစ်ဘူးဆိုရင်သူ့ရဲ့မြင်ပုံတွေးခေါ်ပုံစဉ်းစားပုံတွေကမှားနေကြည့် ကိုကိုကိုမှန်တယ်ထင်တယ်ဆိုတာကအထင်များပဲတကယ်အမှန်ပေါ်မှာမသွားတကယ်အမှန်ဒီသစ္စာပေါ်မှာပဲရှိတာသူသစ္စာတရားဒီမက္ကသစ္စာဖြင့်ထူထောင်တိဆောက်ထားတဲ့အသိဉာဏ်နဲ့မှပါလို့ရတယ်နော်အမြင်မှန်ကိုရတယ်နော်မဂ္ဂင်၈ပါးမပါတော့ မဂ်ကြီး၈ပါးဖြင့်တည်ထောင်ထားခြင်းမရှိသောအသိဉာဏ်ကအမှန်ကိုမြင်နိုင်ပါလားဒါဆိုရင်အာယုကအဓိကလားကိလေသာအဓိကလားအာယုကိုဖျက်မှလားကိလေသာဖျက်မှလားကိလေသာဒီဘာကြောင့်ဖြစ်တော့အာယုကိုမြင်ပုံမှားလို့ဖြစ်တယ်ဟုတ်တယ်မလားဒါ ကိလေသာအာယုံမြင်ပုံမှားလို့ဖြစ်တယ်ဆိုရင်ကိလေသာကိုအမှန်တိုင်းမြင်ရင်အာယုံကိုအမှန်တိုင်းမြင်ရင်ကိလေသာဖြစ်အောင်လားမဖြစ်တော့ဘူးဆိုဖယ်တော့ပြီဘာဖယ်ရကိလေသာဖယ်လားအာယုံဖယ်ဟမ်ကိလေသာဘာကြောင့်ဖြစ်လဲအာယုံအမြင်မှာလို့ဆိုတော့ဘုန်းကြီးတို့က ကိလေသာကိုဖယ်တဲ့လုပ်ငန်းအာယုကိုဖယ်တဲ့လုပ်ငန်းထက်အဲ့ဒါကပရိယေအားဖြင့်သာရမှာပေါ့နော်အတိမံအမြင်မှန်ရဖို့ကအရေးကြီးတာဖြစ်တာအာယုရဲ့သဘောအမှန်ကိုသိရင်ကိလေသာကလည်းအလိုလိုရင်းပြေရှားပြီးသားဖြစ်တာဖြစ်ဘူးလားဉာဏ်ပဲလို့နော် အဲ့ဒီဉာဏ်ကလည်းဘယ်လိုတိဆောက်ရမလဲ။လက်ခင်၈ပါးဖြင့်တိဆောက်ထားသောဉာဏ်ပဲလို့ဟုတ်တယ်ပါ။အဲ့ဒီဉာဏ်ထဲမှာမှမနေ့ကပြောလာတာကဉာဏ်လို့သုံးတာပရိညာ၃ပါးလို့ပြောပြတယ်လေ။ပရိညာဆိုဉာဏ်ကိုပဲပြောတာပါပဲ။နော်။အဲ့တော့ဒီဟို အားထုတ်တဲ့အခါမှာအသိဉာဏ်ဖြစ်အောင်အားထုတ်တာပရိညာဆိုတာကပါဠိဘာသာစကားဖြစ်ပြီးတော့ပိုင်းခြား၍တည်ခြင်းပိုင်းခြားတည်တဲ့ဉာဏ်လို့အဓိပ္ပာယ်ရတယ်။ဒေလိဆရာတော်ဘုရားကြီးရှင်းပြထားချက်တွေနော်။ပရိညာဆိုတာပါဠိဘာသာစကားဖြစ်ပြီးတော့အဓိပ္ပာယ်ကပါတယ်နော်။ပိုင်းခြား၍တည်ခြင်းပိုင်းခြားတည်သောဉာဏ်လို့အဓိပ္ပာယ်ရတယ် ဆိုလိုတာကတော့ပိုင်းခြားသိတယ်ဆိုတာပြည့်ပြည့်စုံစုံသိတာပြောတာတိတိကျကျသိတာကိုပြောတာလုံးလုံးထွေးထွေးသိတာဟုတ်ဘူးလေလုံးလုံးထွေးပိုင်းခြားသိတယ်ဆိုတော့ကြကြနနတိတိကျကျရှင်းရှင်းလင်းလင်းသိခြင်းကိုပဲဘာလို့ခေါ်လဲပရိညာလို့ခေါ်တယ်သိတယ်ဆိုတဲ့အခါမှာလေလုံးလုံးထွေးထွေးသိတာရှိတယ်လေနည်းနည်းပပလာသိတာရှိတယ်ပရိညာကတော့အဲ့ဒီလို ပိုင်းခြားသိတယ်ဆိုတည်တည်ချာချာသိတယ်လို့ခေါ်တယ်ပရိညာ၃ပါးအာယုံကိုတည်ချာသိနိုင်တဲ့အသိဉာဏ်စွမ်းအား၃ခုအဲ့ဒီဝိပဿနာအားထုတ်တဲ့အခါဘဝနာမယဉာဏ်ဝိပဿနာဘဝနာမယဉာဏ်ကိုရစ်တာအားကောင်းလာစေဖို့ရန်အတွက်ပရိညာ၃ပါးကိုသုံးပြပါမယ်နားလည်ထားရ ပရိညာဆိုသည်ကပါဠိစကားဖြစ်ပြီးတော့ပိုင်းခြား၍တိခြင်းပိုင်းခြား၍တိသောဉာဏ်ပိုင်းခြား၍တိတဲ့ဉာဏ်ဆိုတာပညာကိုပြောတာလေအသေးစိတ်တိတာပြောတာပညာဆိုတာဘာလဲတော့အသေးစိတ်တိပပကာရေနအသေးစိတ်ညာကပါတော့တိခြင်းပညာဆိုတာအသေးစိတ် ကွဲချမ်းဝေဖန်၍တည်ခြင်းပိုင်းခြား၍တည်ခြင်းဉာဏ်ရဲ့အရာဖြစ်တာပေါ့နော်ဝိပဿနာဘဝနာမယဉာဏ်တိုးတက်လာရေးအတွက်ပရိညာ၃ပါးကိုဘုန်းကြီးတို့နားလည်ထားဖို့လိုရမှာလို့ပြောတာတို့လေမနေ့ကပရိညာ၃ပါးမှာညာတပရိညာအကြောင်းလေးနည်းနည်းပြောထားတယ်အဲ့တော့ပရိညာ၃ပါးဆိုတာညာတပရိညာတိမှုဖြင့် ပိုင်းခြား၍တည်ခြင်းတည်မှုနော်ဘလောက်တည်တယ်လဲတည်မှုတည်တည်ချာချာတည်ရအရင်ဆုံးဟိုကိုလုံးမဲ့လုပ်ငန်းကိုကြက်ကြက်နက်နက်တည်တည်ချာချာပြည့်ပြည့်စုံစုံတည်တဲ့လုပ်ငန်းကိုပါလို့ခေါ်တယ်ညာတာပရိညာကိုရှောက်မဲ့လမ်းကိုသွားမဲ့ခရီးဘယ်လိုသွားရမလဲ ဘယ်နှမိုင်กว่าသလဲဘယ်ကနေသွားရမလဲစัจ jana နာတိကိုလိုလားမလို့လားတို့ရန်ကုန်ကနေဒီလိုလာမယ်ဘယ်လိုလာရမလဲလေရင်လက်မှတ်ဘယ်လိုဖြတ်ရမလဲဘယ် transit နဲ့သွားရမလဲဘယ်လောက်ကြာမလဲဘယ်လေစိတ်မှာဆင်းမလဲဘယ်သူကလာကြုံမှာလဲ ဘယ်မြို့သွားမှလဲအကုန်လုံးသိပြီးမှဒီလိုလာကြတယ်ပါလားကိုသွားမဲ့ခရီးကိုတည်တည်ချာချာသိတယ်ကြာကြာနာနာသိတယ်လမ်းကြောင်းကိုလည်းသိတယ်အဲ့ဒီလိုသိပြီးတော့ကြာကြာနာနာလာပေါင်းများစွာကြိုတင်ပြင်ဆင်တဲ့လုပ်ငန်းတွေအများကြီးလုပ်ပြီးတော့ဒီရောက်လာတာလေသွားမယ်ရည်ရွယ်ချက်လည်းရှိရမယ်ဒီနိုင်ငံရဲ့ကောင်းကျိုးတွေကိုလည်းသိရမယ် တည်ပြီးသွားခြင်းနဲ့စိတ်လည်းရှိရမယ်။သွားလည်းသွားရမယ်။သွားခြင်းနဲ့စိတ်ရှိပြီးတော့မသွားရင်လည်းမရဘူး။သွားတော့လည်းပဲမဖြစ်ရဘူး။သွားတဲ့လုပ်ငန်းကိုကိုသွားမဲ့ခရီးကိုကြာကြာနာနာသဘောပေါက်ဖို့လိုလားမလိုဘူးလား။အဲ့ဒါမှကိုလိုချင်တဲ့ခရီးရမှာပေါ့။ကိုလိုချင်တဲ့ခရီးသွားခြင်းနဲ့ခရီးရောက်ခြင်းနဲ့ခရီးကို ကြက်တန်တန်တာဘာမှနားမလည်ပဲနဲ့သွားလို့ရှိရင်ဟိုတခါကဟိုရန်ကုန်မှာဖြစ်တယ်တည်င်းထဲမှာပါသေးတယ်ကွာလူသမားတွေမလေးရှားပို့မယ်ဆိုပြီးတော့လေယာဉ်ပေါ်တင်ပေးလိုက်တာဟဲဟုတ်လေးစိတ်ရပါတယ်နော်တော့ဘာလဲမရောက်ဘူးတော့ဟဲဟုတ်လေးစိတ်ကိုမလေးရှားအောင်လုပ်နေတာပေါ့ဆိုရောက်မှဟဲဟုတ်လေးစိတ်ဖြစ်တယ်အဲ့ဒါလိုဖြစ်တတ်တယ် ကိုသွားမဲ့နေရာကိုသွားမဲ့ခရီးလမ်းကြောင်းကိုကြကြနနာမသိတော့ရောက်ချင်တဲ့နေရာရောက်သွားမှာပေါ့ညာတပရိညာတွေဒီကြီးလားမရှိဘူးဖောင်ဒေးရှင်းနဲ့တူတယ်ခန္ဓာအာယတနာဓာတ်သစ္စာပြိစ္ဆာသမုပ္ပါဆိုတဲ့အညာတွေကိုကောင်းကောင်းပိုင်ပိုင်နိုင်နိုင်သိသိချာချာနားလည်ဖို့လိုတာပေါ့ခန္ဓာအာယတနာဓာတ် သစ္စာပရိစ္ဆသမုပ္ပါဒ်လို့အဲ့ဒီလိုနာမည်ကြီးပြောတော်ညာလေးပဲနော်ညာတပရိညာအရာမှာတော့ယုံတဲ့နဲ့အဲ့ဒါဒီအားလုံးပေါင်းလိုက်ပါနဲ့ပါလေခန္ဓာ၅ပါးဆိုတာလည်းပါလေယုံနဲ့အာယတနာ12ပါးကလည်းယုံနဲ့ဓာတ်78ပါးကလည်းယုံနဲ့ပဲเนาะသဘောပေါက်တယ်ပါလားအဲ့ဒါကယုံနဲ့ရဲ့ဟိုယုံနဲ့ကို ခွဲခြားစိတ်ဖြာပြထားတဲ့အရာတွေပေါ့ပရိစ္ဆသမုပ္ပါဆိုတာလည်းပဲယုတ်နံပဲအကြောင်းကျိုးဆက်သဘာဝတွေကိုဖော်ပြထားတာဒါဆိုရင်ဒီဟာတွေအကုန်လုံးကနာမည်တစ်ခုတည်းရှိတာမနဲ့ပါယုတ်နဲ့နာအဲ့ဒါကိုအကျေချဲ့၍ချဲ့၍သွားဉာဏ်ကိုချဲ့၍ချဲ့၍သွားတဲ့ခါကျတော့ယုတ်နံနဲ့မှာဖြစ်လာတော့ခန္ဓာ၅ပါးအာယတနာ7ပါးဓာတ်18ပါးဟုတ်တယ်မလား ပြီးတော့မှပရိစ္ဆသမုပ္ပါဒပဋ္ဌာန်စသဖြင့်ဟောဒီရုပ်နဲ့နာမ်ကိုကြီးပဲအကျယ်ချဲ့၍ချဲ့၍သွားလိုက်တာအများကြီးဖြစ်လာတယ်။အရင်ခံတာတော့ဗာလဲပါလေရုပ်နဲ့နာမ်ပဲ။ပြီးတော့အဲ့ဒီရုပ်နဲ့တို့သိရမယ်။အဲ့ရုပ်နဲ့ကိုသိတဲ့အခါမှာလေရုပ်နဲ့ရဲ့အကြောင်းကျိုးဆက်တဲ့သဘာဝတွေအကြောင်းနဲ့တကွာသိရမယ်။ရုပ်အကြောင်းကြီးသိလို့မရဘူးနာမ်အကြောင်းကြီးသိလို့မရဘူး ရုပ်အကြောင်းကိုအကြောင်းနဲ့တကွာသိရမယ်နာမ်ကိုသိရင်လည်းအကြောင်းနဲ့တကွာသိရမယ်ဒါကိုပဲနာမရူပပြိစေကဉာဏ်နာမရူပပြိကဟဉာဏ်လို့ခေါ်တယ်ရုပ်နဲ့အပေါ်မှာနော်အမှန်တိုင်းသိမှုဉာဏ်တစ်ခုဖြစ်တဲ့အခါမှာယုတ်နံလို့တပေါင်းနဲ့ရှိနေတာမဟုတ်ဘူးယုတ်ကတတ္တနာကတတ္တ သို့တော့တသက်စီရှိနေတာလည်းမဟုတ်ဘူးပူးနေတာလည်းမဟုတ်ဘူးအကြောင်းပေါ်မှာဖြစ်လာတဲ့တရားတွေရုပ်တရားနဲ့တရားတို့မြည်ပြီးမှအရှိတရားလားအဖြစ်တရားလားအဖြစ်တရားဖြစ်နေတဲ့တရားလေရှိနေတဲ့တရားမဟုတ်ဘူးခိုင်ခန့်တဲ့တရားမဟုတ်ဘူးမြဲတဲ့တရားတွေမဟုတ်ကြဘူး။ဘာတရားတွေတော့ အရှိတရားလားဖြစ်တရားလားဖြစ်တရားအဖြစ်တရားဖြစ်နေလို့ဘာဖြစ်ရလဲပြည့်ရတယ်ဆိုတဲ့သဘောတရားလေးတွေကိုညာတပညာခန်းမှာဆရာကသင်ပေးရမယ်ဟုတ်တယ်မလားအခုဆရာသင်ပေးနေတယ်ဆိုတာဟာဘာလုပ်နေတာလဲညာတပညာကိုယောဂီများအတိညာမှာရှင်းတန်းလာအောင်ကြိုးစားရှင်းပြနေတာဒီဆရာတာဝန် ယူနေတာဆရာဉာဏ်မှာတော့ရှင်းပြီးတော့ညာတပညာနဲ့ပြည့်စုံနေလို့ညာလေယောဂီရဲ့တဏ္ဍာမှာညာတပညာမပြည့်စုံဘူးဆိုရင်ယောဂီရှိတဲ့လို့ရမှာလားမရဘူးဒါကြောင့်မို့ဆရာကတိတော့တိညာများကိုယောဂီတို့အားသင်ကြားပို့ချခြင်းကိုမလို့ခေါ်တယ်ညာတပညာလို့ ပြည့်ပြည့်စုံစုံသိပါစေကောင်းကောင်းမွန်မွန်သိပါစေအကြောင်းအကျိုးနဲ့တကွသိပါစေလို့ဆရာကစေတနာထားပြီးတော့အမျိုးမျိုးပုံကိုပြောပြရှင်းပြနေတာပြီးညာတပရိညာခန်းကိုဆရာကတာဝန်ယူ၍ယောဂီများကိုအသိဉာဏ်ဖြစ်စေတာနော်ယောဂီများအသိဉာဏ်ဖြစ်ပေါ်လာအောင် ဆရာတန်တန်မှာရှိသောညာတပရိညာကိုယောဂီတန်တန်သို့ကူးပြောင်း၍ရောက်ရှိစေဖို့ဆရာ၏ကြိုးစားအားထုတ်ခြင်းကိုပါလို့ခေါ်တယ်။ညာတပရိညာလို့ခေါ်တယ်။နော်ဆရာသိတယ်လို့ယောဂီများသိကြပြီ။ဒီစေတနာကိုကြီးစွာထားပြီးတော့ညာတပရိညာကိုတည်ဆောက်ပါ ညာတပရိညာတိဆောင်မှုအားကောင်းလို့ရှိရင်အထက်အဆင့်ဖြစ်တဲ့တိရဏပရိညာကိုတွားတဲ့အခါမှာအင်္ဂတလွယ်ကူပါတယ်။ဆရာတာဝင်သည်ညာတပရိညာတိမှုဖြင့်ပိုင်ခြား၍တည်ခြင်း။ဒါကြောင့်မို့တလန်များလောက်ရှိသောမိမိ၏လောကကို သိရှိအောင်အားထုတ်တဲ့နေရာမှာမနေ့ကရှင်းပြတယ်။နော်မျက်စိနားနှာခေါင်းလျှာကိုယ်စိတ်ဒါသည်မိမိရဲ့ဒလန်များလောက်ရှိတဲ့လောကထဲမှာတည်ရမယ်တရားနော်အဲ့ဒါမျက်စိနားနှာခေါင်းလျှာကိုယ်စိတ်ဆိုတာကယုံနဲ့နှစ်ပါးကိုဖြန့်လိုက်တဲ့အခါမှာ မျက်စိနားနှာခေါင်းလျှာကိုယ်စိတ်တို့ပညာအနေနဲ့ထင်ရှားသိမြင်နိုင်တယ်။မျက်စိတို့သိတဲ့အခါမှာပညာလို့သိမလားပရမတ်လို့ပရမတ်ပညာလို့သိမလားပရမတ်လို့သိမလားပေါ့နော်။မျက်စိလို့ပြောလို့ရှိရင်အခုမြင်ရတော့မျက်ခွန်မျက်ခုံးမျက်လုံးအခဲကမျက်စံလေး အစရှိပြီးဖြင့်တန်ပါရယုတ်လို့ခေါ်တဲ့အစိုက်ခဲကိုသိခြင်းကပညာဖြင့်မျက်စိကိုသိခြင်းလို့ခေါ်တယ်။ပရမတ်ဖြင့်မျက်စိကိုသိခြင်းကပတာဒယုတ်ကိုသာသိခြင်းလို့ခေါ်တယ်။ပတာဒယုတ်ဆိုတာအစင်းကိုလက်ခံနိုင်သောယုတ်ကိုပတာဒယုတ်လို့ခေါ်တယ်။နော်အစင်းကိုလက်ခံနိုင်သောယုတ်ဒီ တံမာရစက္ခုလို့ခေါ်တဲ့အဆိုင်အခဲကြီးမျက်လုံးပုံစံကြီးနဲ့တကွာမျက်ခွန်မျက်တောင်မျက်နှာဝင်အစရှိသဖြင့်ပြည့်ပြည့်စုံစုံသုတဝင်တဲ့သူထမ်းဆောင်နေတဲ့မျက်လုံးရဲ့သဘာဝတစ်ခုလုံးကိုတော့ဘာလို့ခေါ်လဲပညာစက္ခုလို့ခေါ်တယ်နော် စတုပတာရယုတ်လို့ခေါ်တဲ့အစင်းကိုမြင်နိုင်သောယုတ်အစင်းကိုဖမ်းယူနိုင်သောယုတ်ဆိုတာဒီမျက်လုံးထဲမှာရှိတယ်အန်တနာလေးရှိတယ်ဖမ်းယူနိုင်တဲ့အန်တနာလေးကဘာဖြစ်လဲအစင်းကိုဖမ်းယူနိုင်တယ်အစင်းကိုဖမ်းယူနိုင်သောဒီမျက်လုံးယုတ်ဆိုတာက မျက်စိတလုံးလုံးထုတ်မယ်တို့အပြင်ကိုထုတ်ချင်တယ်ဘယ်နေရာကမြင်တာလဲလို့အကြည့်ရုပ်ကိုရှာကြည့်မရမှာသိက္ခာမရှာမှာပေါ့ဒီထဲကနေအရင်ကဒီလိုဝင်လို့ဒီလိုမမလူကိုဒီလို ထိုးလို့ဒီနေရာကမြင်တာပါလို့ဆိုပြီးသည် ခိုင်လုံသောပြည့်စုံသောအကြောင်းအချက်တော့မဟုတ်သေးဘူး မမှန်ဘူးလားဆိုတော့သိက္ခာအမြင်နဲ့မှန်တယ်အကြည့်ဓာတ်ကိုတော့ဘုန်းကြီးတို့ရှာလို့ရမှာမဟုတ်ဘူးဟုတ်တယ်ပါလားအဲ့ဒီအကြည့်ဓာတ်ကိုဘယ်နာအောင်နေတော့ရှာလို့ရပါမှာဘာဖြစ်လို့လို့ပရမယုတ်ဖြစ်နေတယ်ဘာဖြစ်လို့ပရမယုတ်ဖြစ်နေတယ်သဘောပေါက်လားကဲနာကကြားပြီးအတန်လေးကြားပြီးဆိုရင် မျက်စိနားလို့ပြောလိုက်တဲ့ခါကျတော့နားကပါလေနားနေရွက်ပုံသဏ္ဍာန်ရှိတယ်အဲဟိုနားရဲ့အတွင်းပိုင်းမှာစိတ်ခွာသဏ္ဍာန်ရှိတယ်လားသူပြောတာလေနော်အဲ့ဒီလိုနေရာလေးကနေပြီးတော့အတန်ကြားပါလေသူပြောတာဟုတ်အတန်ကြားလေအတန်ကြားတဲ့နေရာလေးကိုသိပ္ပံကပေါ်ထုတ်ထားတာရှိတာ အဲလိုအတန်ကဘလို့ဝင်လာရင်နားစီဘလို့ရိုက်သွားတယ်လူရိုက်သွားပြီးအတန်ကိုဒီနေရာလက်ခံတယ်လက်ခံပြီးတော့အုံနောက်ကိုပို့တယ်စသဖြင့်သူတို့ကတော့အဆင့်ဆင့်ပေါ့လေဒါလည်းသူတို့ရဲ့ကြိုးစားအားထုတ်ဖို့နော်သို့တော်လည်းပဲအဲ့ဒီနားမှာကြားနိုင်တဲ့စွမ်းအားဆိုတဲ့ antenna လေးဖိုင်းယူနိုင်တဲ့သောတာပတ္တရာယုဆိုတာမျက်စိနဲ့မြင်နိုင်သလားလက်နဲ့ကြည့်လို့ရသလား အလုံးလေးအဝိုင်းလေးလေးတံလေးလို့ပြောလို့ရသလားအလေးချိန်ချိန်ကြည့်လို့ရလားအရှည်ကြီးအတူလေးလို့ပြောလို့ရသလားမရဘူးဒါပေမဲ့အဲ့ဒီအကြည့်ဓာတ်ရှိလို့ကြားနိုင်တယ်ဆိုတာကိုလက်ခံသလားအကြည့်ဓာတ်ပြတ်သွားရင်မကြားတော့ဘူးဆိုတာကိုလက်ခံသလားဟုတ်တယ်မလားမမြင်ရပေမဲ့ရှိနေတာပရမတ်ယုတ်တည်နော် တိုင်လို့မရပါပဲရှိနေတာပါလို့ပရမယုတ်တိဒါကြောင့်ကလံများလောက်ရှိတဲ့ဤလောကတွေကအကြောင်းညာဆုံးကိုဆရာဘုန်းကြီးကသင်ပြတဲ့အခါမှာယောဂီတွေရဲ့အသိဉာဏ်မှာတစ်ဖြည်းဖြည်းရှင်းလင်းလာတာကိုဘာလို့ခေါ်လို့ညာတာပရိညာလို့ခေါ်တယ်။ဆရာဘုန်းကြီးရဲ့တာဝန်ဖြစ်တော်ညာလည်းပဲယောဂီတွေကဒီအပေါ်မှာလိုက်နိုင်မှဆရာတာဝန်ကြည့်တယ်လို့ ယောဂီတာဝန်ကလည်းကြည်မှာဖြစ်ပါတယ်နော်ဘုန်းကြီးကတော့ဆရာတာဝန်ကြည်တယ်အောင်းနေတာပါပဲကြည်ရောကြည်ရဲ့อืมယောဂီတာဝန်ကြည်ဖို့တော့လိုတာပေါ့နော်နားမလဲရင်မလုပ်လဲမေးဖို့လိုတယ်အကျင့်ကျင့်ထက်ထက်မေးရှင်းလင်းအောင်မေးဓမ္မညာတပရိညာကမိမိတန်တန်မှာဖြစ်ပေါ်မှာ ရှေ့ကိုတက်လို့ရမယ်ညာတပရိညာသည် foundation နဲ့တူတယ်ဥပဒနာခီးကိုသွားတဲ့အခါမှာညာတပရိညာမရှိဘူးဆိုရင်ဘယ်သွားမှလဲသိခိုင်းတာလို့ဆိုရင်သိမှာပဲလေနော်ဘုန်းကြီးတို့တရားအားထုတ်တယ်ဆိုတာခိုင်းတာလို့ဖို့မဟုတ်ဘူးအသိဉာဏ်ဖြစ်အောင်သဘောပေါက်ပြီးတော့မှလုပ်ရပါကိုယ်တိုင်သဘောပေါက်ပြီးလုပ်မှကောင်းတာလေ ဟုတ်လားအမေရိကန်ကိုလာတယ်သူများကြောက်လိုက်တယ်ဆိုတော့တော့သွားတတ်တော့သိဉာဏ်မပါဘူးနော်သူများတော့ကိုလိုက်သွားတယ်ဟို immigration ဝင်တဲ့ကဘာမှမပြောတတ်ဘူးသူများတော့လိုက်တယ်ဆိုအခက်အခဲတွေအများကြီးဖြစ်လာမှဖြစ်ဘူးလားဖြစ်တယ်ကိုယ်ရင်ပြုတ်တတ်ဆူတတ်လုပ်တတ်ကြိုက်တတ်မှာသွားတတ်လာတတ်မှာရှိရမှာနော်သူများနောက်လိုက်လို့မဖြစ်ဘူးပေါ့ကိုယ်တိုင်ဖြစ်အောင် ကိုယ်တိုင်သိအောင်ကိုယ်တိုင်နားလည်အောင်ကြိုးစားဖို့လိုတယ်မြန်မာပြည်နေအမေရိကန်လာရင်သူများနောက်လိုက်သွားလို့ရတယ်နိဗ္ဗာန်ခရီးသူများနောက်လိုက်သွားလို့မရဘူးကိုလူအားကိုယ်လူအားကိုယ်လို့မရဘူးကိုယ့်ကိုယ်ကိုယ်ပဲအားကိုးရမှာဘောပေါက်တာနော်နိဗ္ဗာန်ခရီးနဲ့အပြင်ခရီးနဲ့မတူဘူးနိဗ္ဗာန်ခရီးကအကုန်လုံးကိုယ်ကိုယ်တိုင်ကြည့်လို့ရတာဗျအသိဉာဏ်နဲ့သွားတာ ဘာနဲ့သွားတာလဲညာတပရိညာသည်အတိဉာဏ်ဖြစ်ဖို့အကြီးဆုံးအထောက်အပံ့ဖြစ်ပါတယ်ဝိပဿနာခီးပါနော်သူမပြည့်စုံရင်ရှေ့သွားလို့မရဘူးသူမပြည့်စုံဘူးဆိုရင်အမေရိကန်သွားဖို့ဗီဇာရပြီလေရင်လည်းမကမဖြတ်ရသေးဘူးဒီလိုဖြစ်ပါတော့နော်ဖြတ်ပြီးပြီလေရင်ခွင်းကိုဘယ်ရန်နေ transit လုပ်မှမသိဘူး ဘယ်လိုသွားမှလဲကြောက်နေတာစသဖြင့်ပေါ့အမျိုးမျိုးပြည့်စုံအောင်လှုပ်ထားမှခီးတစ်ခုပါရောက်တယ်လို့ပဲနော်ပြည့်စုံဖို့လိုလားမလို့ပြည့်ပြည့်စုံစုံလို့လေအဲဉာဏ်ပရိညာသည်တိမှုဖြင့်ပိုင်းခြား၍သိခြင်းနော်ကိုသွားရတဲ့ခရီးကိုပိုင်းပိုင်းခြားခြားသိသိခြားခြားကြကြနန္နပြည့်ပြည့်စုံစုံသဘောပေါက်အောင်လုပ်ခြင်းကိုပါလို့ခေါ်တော့ဉာဏ်ပရိညာ ဒါဆရာတာဝန်ဆရာကလမ်းညွှန်ပေးရမယ်တာဝန်ဆရာကိုယ်တိုင်ကြွန့်ကျင်ဖို့လိုလားမလိုလို့ပေါ့နော်ဒီအပိုင်းဒီဆရာအရေးကြီးပါတယ်ဒါကြောင့်မို့တရားအားထုတ်တဲ့အခါမှာကျေးဇူးတော်ရှင်မဝိနည်းဆရာတော်ပြအဲမိတ်တာတန်တာကိုတော့ကြည်ညိုပါတဲ့ဆရာကိုတော့ရွေးချယ်ပါတန်တာကိုတော့ပါလို့လေကြည်ညိုပါဆရာကိုတော့ရွေးချယ် ရွေးချယ်ဖို့ပဲပြောတာနော်ဆွဲဖို့မပြောဘူး။နားဆရာဆိုပြီးတော့ဆွဲကြလို့လားမလိုဘူးရွေးချယ်ဖို့ပဲပြောတာ။ဆရာဆွဲလောက်ထားပါလို့မပြောဘူးနော်။နားဆရာမှလွဲလွဲလို့ဒီလိုလုပ်လို့မရဘူး။မြတ်စွာဘုရားရှင်ရဲ့သာသနာမှာအများကြီးရှိတယ်။ယဟန်တော်ယဟန်မြတ်တွေမြောက်များစွာရှိတယ်နော်။အဲ့တော့ဆရာဆွဲမထားဘူးလို့လား တန်တာကိုတော့ရှင်ယူပါဆရာကိုတော့ရွေးချယ်ပါတန်ခါဆိုရင်ကြည်ညိုမှုတာဝန်ရှိတယ်ဘယ်လိုတန်ခါမျိုးဖြစ်ဖြစ်ဥဒ္ဒတော်တာလားမတာလားနော်ကိုယ်နဲ့မတူတာလည်းအများကြီးရှိတယ်လေဒီတန်ခါတစ်ပါးဟာပြောဆိုတာတွေတစ်ခုကြည့်ပြီးတော့တန်ခါရဲ့ယဟန်တိခါသူ့မှာတရားသားမှမလျှော့တာလည်းအများကြီးရှိတယ် ယဟန်သိက္ခာကိုကိုယ်ကဘယ်လောက်သိတယ်လဲဒါစဉ်းစားနော်ယဟန်သိက္ခာကိုမာတိနေတိကာလပတ်လုံးတဏှာအဖြစ်ကိုယ်ွယ်လို့ရတာမရဘူးယဟန်သိက္ခာမရှိတော့ဘူးယဟန်သိက္ခာလည်းမရှိတော့ဘူးယဟန်တဏှာသိက္ခာယဟန်သိက္ခာတုံသွားပြီဆိုရင်တော့ဒါတစ်မျိုးပေါ့နော်ယဟန်သိက္ခာကိုမာတိနေတိကာလပတ်လုံးဘုန်းကြီးတို့က ယဟန်တနာကိုဖြစ်မှားမယ်ဆိုရင်ဖြစ်ရှိတာပါပဲအဲ့ဒါလေးသိထားဖို့လိုလားနော်တော့တိရဏပရိညာကြတော့ယောဂီတာပဲဖြစ်သွားပြီတိရဏပရိညာကြတော့ဆုံးဖြတ်ပြီးတော့ပြည့်ပြည့်ဝဝသိအောင်ကြိုးစားရမယ်ပွားများမှုဖြင့်ပိုင်းခြားသိခြင်းပွားများမှုဖြင့်ပိုင်းခြားသိခြင်းဆိုတော့ ပွားပြီးတာနဲ့ဘဝနာမရဉာဏ်ဖြင့်ပွားပြီးတာနဲ့ဆုံးဖြတ်နိုင်ရဒါပါလေမြင်တယ်လို့ရှုတယ်ကြားတယ်လို့ရှုတယ်မြင်လိုက်တယ်မြင်တာဒီမမြဲဘူးလို့ဆုံးဖြတ်နိုင်ရမယ်မြင်တာကိုရှုနေတဲ့စိတ်ကလည်းအနိစ္စလို့ဒီလိုဆုံးဖြတ်နိုင်ရမယ်တက်တက်နနတိတိချာချာဆုံးဖြတ်နိုင် နော်ဆုံးဖြတ်ချက်ချနိုင်ရမယ်ဘေးရမှာဆိုဒါဟာမြင်နေအစင်းရုပ်ကိုပဲမြင်တာပုဂ္ဂိုလ်မဟုတ်ဘူးတတ္တဝမဟုတ်ဘူးလို့တေချာဘဝနာမယဉာဏ်ဖြင့်ဆုံးဖြတ်နိုင်ရမယ်စောစောလုံးကတော့သင်ယူသောဉာဏ်ဆရာဘုန်းကြီးတရားလာကိုတည်ထားတယ်အဲ့ဒီခါကအမိပြုပြီးတဲ့ခါကျတော့ ကိုကဘဝနာမယဉာဏ်ဖြင့်ကျိန့်ဖန်များစွာတတိအကူညီနဲ့ပွားများအားထုတ်လိုက်တဲ့ခါကျတော့ကိုပိုင်တည်တဲ့ဉာဏ်ဖြစ်သွားတယ်နော်။သင်ယူသောဉာဏ်ကနေပြီးတော့ကိုပိုင်တည်သောဉာဏ်အစဉ်ကိုကူးသွားတယ်။ကူးသွားတဲ့အခါမှာမြင်တယ်လူမဟုတ်ဘူးအစဉ်မြင်တာပါလားလို့မိမိဉာဏ်က တိတိကျကျတိုင်းခြားသိမြင်နိုင်အောင်ဘယ်သူကကြိုးစားရမလို့ယောဂီကကြိုးစားရမယ်အဲ့ဒါကိုတိရဏပရိညာလို့ခေါ်တယ်ယောဂီတာပဲဖြစ်ပါတယ်နော်တိရဏပရိညာဒီပြုတာပဲနော်ယောဂီတာပဲဖြစ်တယ်ပဟာဏပရိညာတဲ့ပေတတ်မှုဖြင့်ပိုင်းခြား၍ပြီးခြင်းအဲ့ဒါဓမ္မဤတာပဲဖြစ်တယ်နော် ဆရာတာဝင်ယောဂီတာဝင်ဓမ္မဤတာဝင်အဲ့တော့ညာတပရိညာနဲ့တိရဏပရိညာမှာညာတပရိညာကပုဂ္ဂလပြပါဒလို့ခေါ်တယ်ပုဂ္ဂိုလ်ကအားဆိုင်ရတယ်လေနားလည်အောင်နော်တိရဏပရိညာမှာလည်းပုဂ္ဂိုလ်ကအားဆိုင်ပြီးတော့ရှိရတယ်မှန်ရတယ်ပွားများရတယ်ပဟာရပရိညာကြတော့ဓမ္မပြပါဒပိုင်း ဓမ္မကသူ့အလုံးသူ့လုပ်သွားတဲ့အပိုင်းဖယ်ရှားရမယ့်အလုပ်တွေကိုလူကလုပ်လို့မရပုဂ္ဂိုလ်ကလုပ်လို့မရဘာကလုပ်မှရတိဉာဏ်ကလုပ်မှရဓမ္မကလုပ်မှရဓမ္မရဲ့အလုပ်ဖြစ်သွားပြီနော် ဆရာလုပ်ရမယ့်အပိုင်းယောဂီလုပ်ရမယ့်အပိုင်းဓမ္မကသူ့အလုပ်သူ့ဆောင်ရွက်သွားရမယ့်အပိုင်းတို့ပရိညာ၃ပါးဉာဏ်အရာ၃ပါးရှိတာရှိတယ်။ညာတပရိညာ၊ကိရဏပရိညာ၊ပဟာနာပရိညာ။ညာတပရိညာသည်တည်မှုဖြင့်ပြည့်စုံအောင်တည်ခြင်းတနည်းအားဖြင့်ပိုင်းပိုင်းခြားခြားပိုင်းပိုင်းနိုင်နိုင်တည်ခြင်း တိရဏပရိညာပွားများမှုဖြင့်တိတိကျကျပိုင်ပိုင်ခြားခြားတည်တည်ခြားခြားတည်ခြင်းပဟာနာပရိညာပေတတ်မှုဖြင့်ပဟာနာဆိုပေတတ်တာလေနော်ပေတတ်မှုဖြင့်တိတိကျကျတည်တည်ခြားခြားပေတတ်နိုင်ခြင်းတိတိကျကျတည်တည်ခြားခြားပိုင်ပိုင်ခြားခြားပေတတ်နိုင်ခြင်းကိုပဟာနာပရိညာ ညာတပရိညာသည်ဘုရုရဲ့တာဝန်ဟုတ်ဆရာတာဝန်တိရဏပရိညာကဘုရုတာဝန်ဟုတ်မဟာနာပရိညာကဓမ္မဤတာဝန်ဖြစ်တယ်လို့ဒီလိုပိုင်းပိုင်းခြားခြားပရိညာသုံးပါးမိမိဉာဏ်မှာတက်ဝင်ပြီးတော့ဝိပဿနာဉာဏ်နဲ့အထက်တန်းရောက်အောင်အားထုတ်တတ်ဖို့လိုလား ဒါကြောင့်မို့ဝိပဿနာဉာဏ်ကိုအထက်တန်းရအောင်ပရိညာ၃ပါးကိုကောင်းစွာနားလည်သဘောပေါက်ပြီးတော့နားလည်တဲ့အတိုင်းကျင့်ကြံကြိုးစားပွားများအထောက်နိုင်တဲ့သူတော်ကောင်းများဖြစ်ကြပါစေ။သာဓုသာဓုသာဓု။ကဲရစေမျက်နှာမေတ္တာပြုလိုက်။ရစေမျက်နှာ